နေ့ကကုလသတိပ္ပံဘာဝနာတရားအထုတဲ့ယောဂီမှာဝိပဿနာဉာဏ်ရဲ့အထုထိပ်ရောက်သွားပြီဆိုရင်မျက်စိနာနာနှာခေါင်းရှာကိုယ်စိတ်ခေါ်တဲ့ဓာတ်၆ပါးမှာအယုတ်၆ပါးထင်ဟလို့မြင်မှုကြားမှုအစရှိတဲ့ယုံနာတရားတွေဖြစ်တိုင်းဖြစ်တိုင်းပါလေ တည်တည်ချာချာရှုမှတ်တော့အပြည့်ကြီးပဲအလွန်သိမ်မွေ့အလွန်နုညံ့တဲ့ဒီကရိပကညာဖြစ်ပေါ်လာတယ်ဆိုတော့ပြီးတော့တည်တည်မွေ့လေးမှတ်ကောင်းတဲ့အပိုင်းဖြစ်နေတော့မှတ်မိလိုက်မှတ်မိလိုက်အာယုံပေါ်မှာတမန်တရားကလည်းမဖြစ်ဘူး ပြီးတော့ဒေါသလည်းမဖြစ်ဓမ္မကြည့်ကြည့်နေတော့ဒီရဲ့စိတ်ထားလေးဟာဣတိတာကုံကယဟန္တာစိတ်ထားနဲ့တသားတဲ့နှိုင်းရှိလို့ပြောခဲ့ပါတယ်ဘပုရုဇဉ်ခိုက်တာမှာဘာဝနာစိတ်ကြီးဆက်ကဆက်ကဖြစ်နေတော့ဟိုယဟန္တာကတော့ယဟန္တာဖြစ်ပြီး အလိုလိုကြောင်းတဲ့အာရုံတွေပေါ်မှာပေါ့လေမက်ဆန်နဲ့တွေ့လဲမမှုလောဘအောင်ဖြစ်မျက်ဆန်နဲ့တွေ့လဲမျက်မှုဒေါသအောင်ဖြစ်မတိုင်းတည်တည်နေတာပေါ့လေယန္တာတဏ္ဍာနဲ့ပုရုဇေတဏ္ဍာဒီတဏ္ဍာတစ်ခုသာခွာခြားတာပါပဲစိတ်ထားလေးရတော့ဥပဒနာစိတ်ထားလေးရတော့အတူတူပဲဆိုတော့နှိုင်းရှင်ပြီးတော့ ယန္တာတွင်ယောဂီရှင်ရှုလင်ဖြစ်နိုင်ပြီဆိုတော့ယန္တာစိတ်ထားရဖြစ်အောင်အခုလိုသတိပြဘာဝနာတရားတွေယူတည်တည်စိတ်ဆက်ဆက်ရှုမှတ်သွားရင်ဖြစ်နိုင်တယ်ဆိုတော့လေအမကကြက်ပေးထားပါတယ်ပြထားတဲ့အတိုင်းရှုတဲ့ပုဂ္ဂိုလ်တွေမှာဉာဏ်ဖြစ်လာပြီဆိုရင်ဉာဏ်ရဲ့ညီတဲ့တဲ့ခွန်ကြီး၃ပါးနဲ့ ထူးခြားတဲ့ခွန်ကြီး၃ပါးပေါ့လေအဲဒါဒီနေ့နည်းနည်းအချင်းချုပ်ပြီးတော့ပြောပါမယ်အဲ့ဒီဉာဏ်ကတော့ဝိပဿနာဉာဏ်နေတဲ့မှာစိတ်ပိုင်းမှာတော့အကောင်းဆုံးပါပဲအလွန်သိမ်မွေ့ပြီးတော့အလွန်နှုတ်ညပ်ပြီးအမှန်ကောင်းတဲ့ဝိပဿနာဉာဏ်ပါပဲ ဒါပေမဲ့လို့အာလုကိစ္စတော့မပြီးသေးပါဘူးနောက်ဆက်เสียတယ်လည်းတော့ရှိနေပါသေးတယ်အဲ့ဒါကိုကြီးပြောပြီးမှပြောပါမယ်ဒီညီတက်တဲ့ကိုကြီး၃ပါးနဲ့ထူးခြားတဲ့ကိုကြီး၃ပါးဆိုတာကတော့ပရမညီတက်တဲ့ကိုကြီး၃ပါးကတော့ဒီညာဘက်ရောက်သွားပြီဆိုလို့ရှိရင် ကြောက်ခြင်းလည်းကင်းတယ်နိတ္တခြင်းလည်းကင်းတယ်ကြုံရတဲ့အာယုန်တွေနဲ့ဆက်ပြီးတော့အခြေအမုန်းပေါ်လေဘာမှမရှိပဲနဲ့ဘိမြတ်စွာလည်းပဲရှိနိုင်တယ်ဒီညာဘက်ရောက်လာလို့ရှိရင်ဘယ်လောက်ပဲမက်ဆေ့အာယုန်ပေါ်လေ မြေကောင်းကြာကောင်းနံကောင်းရတာကောင်းတိတိကောင်းခေါ်တဲ့မရှိအောင်ဒီကြုံပြီမယ်လို့နည်းနည်းမှမမှုရှိတော့ဥရိယပြညာပိုင်းနဲ့ဆိုတော့ဆိုရဲကသူကကာမဂုဏ်ပေါ်မှာပေါ့လေအဲတော်တော်လေးကင်းခဲ့ပါလားဘာဖြစ်လို့ဆိုတော့သူ့ရဲ့ကောင်းတဲ့တရားရတာတွေ့ထားတော့အဲ့ဒီတရားရပေါ်မှာသင်ကြည့်တော့ပါတယ် ဒီဂါရိဘကညာဘက်ရောက်တဲ့အခါကျတော့အထူးပြောစရာရှိတော့ကာမဂုဏ်ဘက်ကိုအာယုန်ဘက်ကိုမလှမ်းတော့လမ်းမီမလို့လည်းပဲမရှိအောင်နဲ့တွေ့လည်းပဲမဟုတ်ဖြစ်တော့ကြောက်เสียအောင်လည်းတွေ့လည်းကြောက်မှုဖြစ်တော့တိမ်တိမ်ဝဝလေးတော့မှဖြစ်တော့ဘူးသူတို့ဆိုပါတယ်သူကတော့ကြောက်နေတဲ့ချင်းကင်းရှင်းပြီတဲ့ အဲဒါကဂုံကြီးနှစ်ပါးဒီကြုံရအာယုံတွေမှာကြောက်ချင်းလည်းမရှိ နှစ်သက်ချင်းလည်းမရှိဘူးဆိုတော့ဘိပြနေတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ကြောက်ဆိုင်နဲ့တွေ့လို့ဒေါသတွေဖြစ်ပြီးတော့တစ်ဖက်ဆောင်းတော့တယ်လည်းမရှိဘူးသို့တော့ကြောက်တာတော့နှစ်ပိုင်းရှိတယ်တက်ကြွပြီးတော့အဲဒေါသနှစ်ပိုင်းရှိပါတယ်တက်ကြွတဲ့ဒေါသပေါ့ သူဖြစ်လာပြီဆိုရှူရှဲတဲ့အမနာကိုကာရကိုပြင်းပြထန်ထန်ဖြစ်တဲ့ကိုယ်များတွေရောဆုံးတဲ့ဒေါသကတော့ဝင်းနေစရာတွေနဲ့ကြုံတဲ့အခါမျိုးမှာပေါ့လေစိတ်ထဲမှာဆွေးနေတာပေါ့လေသူလည်းဒေါသပါပဲမကြည်မလန့်ဖြစ်နေတာပါပဲဒီလိုလားအဲတက်ကြွတဲ့ဒေါသဆိုတော့ထူးပြောစရာဖြစ်ဆုံးနေတဲ့ဒေါသအဲ့ဒါလည်းမရှိတော့ဘူးဘောကြောက်တော့ နည်းနည်းလေးပါလဲနှစ်သက်မှုမရှိဘလောက်ပဲစိတ်လှုပ်ရှားစရာကောင်းတဲ့အာယုန်နဲ့ကြုံဝင်မယ်လို့ပြည့်ပြည့်စွာရှုနိုင်တယ်ချမ်းသာဆင်းရဲရှုရဲတူညီစွာချမ်းသာတဲ့ဆင်းရဲကိုပြည့်ပြည့်တတ်တတ်ရှုနိုင်တယ်တော့စေကုဏ္ဍရူပံဒိဋ္ဌောအား လေဝစုမနောဟောတိနတ်တုံမနောဆိုတာဥပကကောဥရတိသတောသံပဇာနောဆိုတာတစုံတရာအာယုံမြင်လိုက်ပြီဆိုလို့ရှိရင်ဝန်တော်လည်းမရှိဝန်လည်းလည်းမရှိပြည့်ပြည့်စွာရှုနေတယ်ဘာဖြစ်လို့ရှုနိုင်သလဲလို့ဆိုတော့သတောသံပဇာနောဆိုတာ တတိကအရှိန်နဲ့ကောင်းလာပြီအများဆုံးတတိရှိလာဒီလိုခွဲအောင်လေးရပေါ်စရာပေါ်မှာတတိရှိလာတတိရှိတော့တည်လက်တည်နေတာပဲတတိနဲ့ပညာတတိနဲ့သံဝဇဉ်ပေါ့လေသံဝဇဉ်စားဆိုတာတတိပညာပါပဲဟမ်ရတတိရှိပြီးတော့ရတတိနေပြီဆိုလို့ရှိရင်ကြောက်စံနဲ့တွေ့လို့ကြောက်တာမဟုတ်ခံစားမှုမရှိဘူး နှစ်သက်စရာတွေ့တယ်လေနှစ်သက်ဝမ်းသာတာမဟုတ်ပြင်းပြနေတယ်ဒါကသင်္ကာရုပ္ပခညာရဲ့ညီတက်မှုဂုံကြီးပေါ့လေ၃မျိုးအဲ့ဒီသင်္ကာရုပ္ပခညာရဲ့သိမ့်ပွဲတဲ့ဂုံကြီး၃ပါးဟာရှားရှည်စွာလည်းပဲသူကတည်ပါတယ်တဲ့ ကြာလေကြာလေလည်းပဲတိမ်မွေ့တိမ်မွေ့လာတတ်ပါလေကြာရှိစွာလည်းတည်မြဲတည်ကြာလေတာ၍တိမ်မွေ့လေဒီစားပါလေတိမ်မွေ့တာပါတိတ်ကိုတိမ်မွေ့တာပါပေါင်းမှုပေမှုအစရှိတဲ့ရုပ်ပိုင်းဆိုင်ရာတွေလည်းပဲအကြရောအနုရောတိတ်ကိုတိမ်မွေ့တော့ ရှုပွဲအာရုံနဲ့တင်ဝဲသလောက်ရှုသိတဲ့သတိညာလေးရလည်းပဲအလုံးကိုတင်ဝဲအလုံးကိုနူးညံ့လာပဲကြာကြီးကြည်နေတာပဲလို့ယောဂီကတဏှာကြီးလောက်ထိုင်မယ်လို့မှားရနေပြီးတော့တဏှာရနေ2နာရီ3နာရီစသည်ဒီလောက်ရှိလည်းပဲကြာတော့တာရှိတယ်သူတို့ကြာမှလည်းမသိဘူးသူကတော့တက်တော့တက်တာလေး အဲ့ရဖို့ဒီဟာရှိရပြောင်းရတာမျိုးလည်းမရှိဘူးလေပါဟင်းဆောရှိစွာလည်းပဲဒီတတိသံစဉ်ဆိုတော့ဒီတတိလေးနဲ့အထူးသဖြင့်အစီလေးဟာလည်းဆောရှိစိတ်ရှားလေးရှားလေးနဲ့တိမ်မှုရဲ့တဲ့ဒီလိုဘယ်လောက်ဒီတိမ်ဝဲလဲဆိုတော့အဲ့ဒီစိတ်ကလေးဟာတခါတခါ ရှိမှတ်တဲ့အတိလေးတော့ပဲကျန်နေတာအဲ့ဒီအတိလေးကိုမှတ်နေရတာရှိတယ်သင်္နေဝိဘာဝနာအတိလေးအာယုံအတိလေးကိုနောက်ထပ်အတိလေးကထပ်လိုက်လိုက်မှတ်နေရတာအဲ့ဒီကြည့်စိတ်ကလေးကမရှိတရှိလို့ဖြစ်နေတာဟင်းအမှန်တရားသိဖွင့်ပါလားအဲ့ဒါလို့ကြာလေကြာလေအလုံးသိမ့်မွေ့လေအလုံးနူးညံ့လေ ဒါကသင်္ခါရဘုခါညာရဲ့ထူးခြားတဲ့ခုံကြီးတစ်ပါးပေါ့နော်နောက်တစ်ပါးရှိပါသေးတယ်နောက်ပฏิလီယတိပฏิလီကြီးဆိုတာဒီသေသေးဝဲပေါ်တဲ့အာယုံမှာပဲစိတ်ကလေးဟာပုံခုကတ်နေတယ်ဟွန်းပုံခုလေဆိုတဲ့အဓိပ္ပာယ်ပေါ့ လုံလုံချုံချုံဖြစ်နေတယ်ဆိုတဲ့အတိတ်ပဲပေါ့ဘာမှအနှုတ်ဆုံးဖြစ်ပဲလေပฏิကုတတိကာမဂုဏ်အာယုပဲစိတ်ကလေးပြန်လှည့်သွားလို့ရတော့တွန့်နေတယ်จิตတုံလေးပြပိုးကြီးလေးပြမိနဲ့ရှုလိုက်လို့ရှိရင်ရှိမသွားပဲနဲ့နောက်တွန့်တွန့်သွားသလိုပေါ့စိတ်ကလေးကကာမဂုဏ်အာယုကတွန့်နေတာဟမ် တခါတခါအကြောင်းအားလျော်စွာဟောဒီကာမဂုဏ်ပဲလှည့်သွားလို့ရှိရင်စိတ်ကလေးပါလေရောက်သွားတဲ့အခါပฏิနိဝတတိဟိုဘက်မှာတခါတည်းကိုကြမသွားဘူးလေပြန်လှည့်လာတယ်ဓမ္မချက်ကလေးဟမ်လို့ပေါ့နတ်သမ္ပစာရိတိတမင်္ဂလာစိတ်ကိုကိုယ်ကကာမဂုဏ်ဘက်ကို မကောင်းတဲ့အာယုံဘက်ကိုလွတ်ကြည့်ပြီပဲလို့ ချစ်ချစ်ပြန်လာတယ်ကိုဆွေရကအဘိုးလေးချင်းသူတို့အဲဒီကတိုင်းရင်းသားတွေတုံးတဲ့လက်နဲ့တစ်မျိုးရှိပါတယ်အင်္ဂလိပ်လိုတော့ဘူမရင်းခေါ်ပါတယ်ဘူရင်းဟာသူတို့ပြိမှတ်ကိုတွေ့လိုက်လို့ရှိရင်ပြိလိုက်တဲ့အခါပြစ်သူရဲ့ ပြည်သူထံပြန်လာတယ်ဒီလည်းလည်းကတမန်အဲ့ဒီလက်လက်နဲ့ကိုလိုက်ကောက်နေဖို့မလိုတော့အဲ့ဒါလိုဆိုရတယ်ဘုရားလည်းပဲအဲ့ဒီအဟောရှာပြီးတော့လက်တွေစိုက်ကြည့်တယ်ဟုတ်ပါတယ်ပြန်လာတဲ့အခါမှာသူတတိထားပြီးတော့မှရှောင်ရသေးတယ်ပြစ်ပန္နာလက်နဲ့ပေါ်တယ်နတ်စမစာရည်တိဆိုတာမကောင်းတဲ့အာဟုစီကောင်းကောင်းအာဟုစီစိတ်ကို ဖြတ်ကြည့်လိုက်လှုပ်ကြည့်လိုက်တယ်မသွားဘူးတဲ့သွားပြီးတော့ချက်ချင်းပြန်လာတယ်တဲ့ဖြတ်လို့မရဘူးပေါ့လေအဲ့ဒါလောက်ထိစိတ်ကအလုံးလဲသိဝဲပြီးတော့အလုံးလဲပဲနုညအလုံးလဲပဲထူးကြလာတာပဲဆိုတော့အဲ့ဒါကတော့ထူးကြတဲ့ခုံကြီး၃မျိုးပေါ့လေဒီလိုမျိုးညာအခြေအနေရောက်ဖို့ကတော့ ကိုယ်တိုင်ကိုရပါလေအချိန်ယူပြီးတော့ကလျာဏမိတ်တာခေါ်တဲ့ကမ္မထမ်းဆရာများရဲ့ညွှန်ကြားချက်အတိုင်းလူသည်သည်စိတ်ဆက်ဆက်မယမနာအားထုတ်လို့ရှိရင်တချို့ဉာဏ်ကောင်းတဲ့ယောဂီများရဲ့အနှဲငယ်တွင်းတော်မှဒီလိုဉာဏ်စိတ်ရောက်တတ်ပါတယ်။ဟွန်း ဆိုဒီညာရှိရောက်တဲ့ခါမှာလည်းပဲရေရှည်ဖြစ်သွားရင်တော့မတိမတာဖြစ်ဖြစ်ပေါ့လေအဲ့ဒါလေးကိုလည်းပဲဒီအခြေအနေကိုလည်းပဲတာယာတတ်မဲ့ပြီးတော့ရှေ့ညာမတက်ဖဲလည်းဖြစ်တတ်ပါလားကျန်ကဆိုတော့အနာဂတ်ဖြစ်ပြီးမှဆက်လက်ဥပဒနာရှိတဲ့ယောဂီပုဂ္ဂိုလ်များဒီတိမ်ပွေးတဲ့ညာအရှင်းမှာပဲ ထိခံနေလို့တော်တော်နဲ့ရဟန္တာမဖြစ်ဘူးလို့ဆိုပါတယ်။ဘာလို့လဲဆိုတော့မတိမတာပေါ့လေ။အဲဒီမှာတတ်မှတ်တဲ့သဘောလေးရှိရလို့ဟွန်းတဏှာပဲလို့မတိရလောက်အောင်ပေါ့လေ။တရားမှာပြုံးဝဲတဲ့သဘောလို့မတိရလောက်အောင်ပေါ့လေ။တရားမှာပြုံးဝဲတဲ့သဘောပဲလို့ဒီတိမ်ပွေးတဲ့တဏှာလေးကလှည့်စားပြီးတော့ပေါ့လေပြီးတော့ ရဟနာကိလေသာကုန်ကရဟနာတော်တော်နဲ့မဖြစ်ဘူးလို့တော့ဆိုပါတယ်ဒီပါလေထူးတဲ့ထူးကြတာဟုတ်ဒီကဒီတော့ဒီညာအရှိရောက်ရုံနဲ့လည်းပဲကြောက်တဲ့အခါမှာလည်းပဲဒီကတော့အဆုံးဒါလည်းပဲအဆုံးမတတ်သေးဘူးဆိုတာကိုလေထင်ရှားပါတယ်ရှိဆက်ရအောင်မယ်ဆိုတဲ့အတိတ်ပဲပေါ့ ဝိပဿနာဉာဏ်တိုင်းမှာတော့ဒီမရင့်ကျက်သေးတဲ့နုတဲ့ဉာဏ်ပိုင်းရှိတယ်လို့ဉာဏ်တိုင်းဉာဏ်တိုင်းမှာဉာဏ်ရင့်လာတဲ့အပိုင်လည်းရှိတတ်ပါတယ်ဒီသင်္ခါရုပ္ပကညာမင်းကျက်သေးတဲ့အခါမှာတော့ခုနပြောသလိုပေါ့လေမတိမတာလေးရတော့ဒီလိုဖြစ်တတ်ပါတယ် အဲ့ဒီညာရစ်တန်တဲ့အခါမှာတော့ရှိညာစီဆက်သွားတော့တာပါပဲအဲ့ဒီရှိညာတော့အနုလောမညာနဲ့ကုတ္တရဘူညာဆိုတာပေါ့လေအနုလောမညာဆိုတာကတော့ဥပဒနာအာယုံယုံနာအာယုံပဲအာယုံပြုတ်ရတာနောက်ဆုံးပဲဥပဒနာညာရဲ့နောက်ဆုံးပဲညာပေါ့လေတော့သူကအမှန်တရားများပါတယ် အချိန်ယူပြီးတော့ပြေးလာတဲ့အခါလှစ်လှစ်လှစ်လှစ်ဆိုတာပေါ့လေညာနဲ့သူကတော့အဲ့ဒီညာကရှိကဖြစ်ခဲ့တဲ့ဥပဒနာညာနေနဲ့လည်းပဲလိုက်ဖက်တယ်လက်လျောညီတယ်နောက်ဖြစ်ပေါ်မလာမဲ့မက်ဖို့ညာနဲ့လည်းပဲအထူးသဖြင့်မဲ့ညာနဲ့လည်းပဲလက်လျောညီတယ်ဘုဘက်ဒီဘက်ပေါ့လေဥပဒနာညာဘက်နဲ့ မဲ့ညာပဲပေါ့လေယောဂီအောင်သူကလုပ်ပေးပါတယ်သူကခရီးဆက်တဲ့သဘောမျိုးပါပဲတတ္တုပစ္စည်းတွေတန်တဲ့ပစ္စည်းတွေတခုနဲ့တခုပူးကပ်သွားအောင်မလို့ဆိုလို့ရှိဂျာကံခရီးဆိုတာရှိရပါတယ်ဟုတ်တယ်ခရီးရှိရပါတယ်အင်္ဂလိပ်လိုတော့ပါခေါ်လဲဆိုတော့ခရီးဆက်တယ် ဖြည့်ဆက်လိုက်လို့ရှိရင်ဒီဘက်ကပစ္စည်းနဲ့ဟိုဘက်ကပစ္စည်းပေါ့လေကြားတဲ့ကဂေဆက်လိုက်လို့ရှိရင်တသားတဲ့လို့ဖြစ်သွားတာပဲဓမ္မအဲ့ဒါပဲအဲ့တော့ရှိဖြစ်ခဲ့တဲ့ဥပဒနာညာနေနဲ့နောက်ဖြစ်မဲ့မိညာနဲ့ပေါ့လေခွင်းဆက်တသားတဲ့ဖြစ်သွားအောင်သူကပြုလုပ်ပြီးတဲ့ဈာကံပြုလုပ်ပြီးတဲ့ညာနဲ့အဲ့ဒါနိဗ္ဗာန်ညာဖြစ်တာပါပဲ လိလိနဲ့ဖြစ်ပြီးတော့မကြခင်မဲ့ရှုစီအာယုံနဲ့ရှုတည်တဲ့စိတ်နဲ့နောက်ဆုံးပြတ်သွားတဲ့အပုတ္တဆိုတော့အဲ့ဒီရောက်သွားတာပါပဲအဲ့ဒီပထမဆုံးရောက်သွားတဲ့ဉာဏ်ကိုကုသရကူဉာဏ်လို့ခေါ်ပါတယ်ပုရုဇဉ်အနွယ်ကိုဖြတ်တော့ပြလိုက်တဲ့ဉာဏ်နဲ့အဲ့ဒါမှပုရုဇဉ်အနွယ်အဲ့ဒါမှကိုယ်ဆုံးသွားတော့တာပဲ ကိုယ်ပဲရောက်သွားလို့ရှိရင်အရိယာအလွယ်ဖြူစင်တန်ရှင်းတဲ့အရိယာအလွယ်ဝင်ဖြစ်သွားတယ်ရေမြောင်းလေးများခုံပြီးတော့ကူးရမယ်ဆိုလို့ရှိရင်အရှင်ယူပါသေးတယ်နည်းနည်းခလန်းလန်းလေးနေပြီးတော့ဗောလေဖြစ်ဖြစ်ဖြစ်လေးနဲ့တခါရဲတွတ်တွတ်ပြီးပြေးလာရတယ် ရှင်းလန်းတော့အချိန်ရပြီဆိုလို့ရှိရင်တော့ကံပါဒီဘက်ကံပါကနေပြီးတော့လှောကလေးဆိုဟိုဘက်ကလည်းအချိန်နဲ့ခေါ်လိုက်တာရောက်ပေါ်ရောက်သွားတဲ့အခါမြေကြီးကလွတ်သွားပြီဟိုဘက်ကံရောက်သွားတာပေါ့ဟိုကျသွားတာရောက်ပေါ်ရောက်တဲ့အခါမှာမြေကြီးကလွတ်တာဟိုဘက်အဲ့ဒီအခါလေးမှာ ဆိုတော့ယုံနာအာယုံကြီးကလွတ်ထွက်သွားတာစောစောပိုင်းကတော့ပြေတုံးကြီးကတော့ယုံနာအာယုံကြီးရှိနေသေးတယ်ဒါပေမဲ့အရှိန်ယူတယ်သူကတော့တိတိတိဆိုတော့အနုလောအနုလောမညာနဲ့အရှိန်ယူလိုက်တာပေါ့အနုလောညာအနုလောမညာမတိုင်ရတော့တိတ်နေဝိနေအမှကောင်းတယ်ဒီခါမျိုးပဲခံရပေါ့ဒီဘက်ကဇုံရပြီးတော့လွှားကြလဲဆိုပဲခေါ်လိုက်တာပါ ဒီခုံလိုက်တဲ့အခါမှာဟိုမြေကြီးနဲ့ခြေတော်တွေကလွတ်ထွက်သွားတာ။အဲခုံလိုက်ခိုက်တာလေးမှာလူလောကနဲ့ခုံလိုက်ခိုက်တာလေးမှာလွတ်သွားတာတော့ဆမကုသလူဆိုတာဖြစ်သွားတာပေါ့။အဲဟိုဘက်ကြားတဲ့အခါကျတော့ကုသစီရဲ့နွယ်ကပြတ်ပြီးတော့ပေါ့လေအရိယာလိုဟိုဘက်ကရောက်သွားတာပထမကတော့ပောတံသင်္ခါရဆိုတာပေါ့ ယုံနာတရားကြီးမြင်လိုက်ကြားလိုက်နားလိုက်စားလိုက်ထိလိုက်ဒီလိုက်စားစစ်တိုက်ရည်စည်းကြောင်းကြီးလုံဖြစ်နေတာကျမ်းမတဲ့ယောဂီပုဂ္ဂိုလ်တွေလည်းအာယုံမျိုးမျိုးတွေပေါ်လိုက်မှတ်လိုက်အာယုံမျိုးတွေပေါ်လိုက်မှတ်လိုက်ဆိုတာသူလည်းယုံနာတရားတွေဖြစ်နေတာပဲဘောဓခေါ်တာပဲဒီမှာဒါသင်္ခါရတရားတွေသင်္ခါရယုံနာတရားတွေကိုနတ်တရားက ရှုမှတ်သိနေတာပဲသွားနေတာပဲသူတို့ပြောတာ နားလည်းမရှိဘူးအဲသိဝိသွားတာလေးတခုပဲဒါပဲဒီကရှိလာလို့အချိန်ယူပြီးတော့လွှားကလေးခုံလိုက်တဲ့အခါမှာခေါ်တာဖြစ်ဖြစ်တဲ့ယုံနာတရားတွေလွတ်ထွက်သွားတယ်အဘောတာလို့ခေါ်ပါတယ်အင်းအာရုံမှာစိတ်ဒလစရည်စည်းကြောင်းကိုသွားနေရနေပြီးတော့ခါရပြတ်သွားတာ ဗုဒ္ဓဆိုတာစစ်စင်းပြဖြစ်အဗုဒ္ဓဆိုတာအရိယာပြတ်သွားအဲဒီပြတ်သွားတဲ့ဟာရှုစရာလည်းရှုတာပြတ်သွားရပ်သွားတဲ့ဟာကိုပါဠိလိုတော့အဗုဒ္ဓလို့ခေါ်ပါတယ်အဲဒါအဗုဒ္ဓဆိုတာအဲဒါနိဗ္ဗာန်ပဲအဗုဒ္ဓနိဗ္ဗာန်လားတဲ့နိဗ္ဗာန်ဟိုဘက်ကနဖူးမှာတခါတဲ့ကြံ့ကြံ့ရပ်တည်သွားတော့တာပါပဲအဲဒါမှာ မညာစဖြစ်တော့မညာဖြစ်တဲ့ဆိုဖူညာလည်းဖြစ်တာပါပဲအဲ့ဒီမညာကလုံနိုင်တော့ပါရှုစရာကိုလည်းရှုတည်တဲ့စိတ်ပြတ်သွားတဲ့စိတ်ဆက်ရောက်သွားတာပါလေနော်အဲ့ဒါတတပတိမညာဖူညာများဖြစ်ပေါ်လာတယ်လို့ဆိုပါတယ်အဲ့ဒီတတပတိမညာဖူညာဖြစ်ပေါ်လာကြတာလာတာလည်းပဲမပြည့်စုံသေးပါဘူး ဆက်ပြီးတော့ဒီလိုပဲပေါ်ရပေါ်ရလေးတွေအားထုတ်လို့ရှိရင်ဥရိယပြညာအဖြစ်အပျက်ကိုသိမိတဲ့ညာစပြီးတော့ဝိပဿနာဉာဏ်နဲ့ရည်ကျက်လာတဲ့အခါတဂရဂမိမက်ဖို့ဉာဏ်ရရှိပါပါတယ်။ဒါလည်းပဲမပြည့်စုံသေးပါဘူး။ဆက်ပြီးတော့ယုံနာတရားတွေအားထုတ်လို့ ခုနအရှင်တိုင်းဥပဒနာညာနေပေါ့လေဥရိယပြေညာမရစပြီးတော့ဖြစ်သွားရင်ရည်ကျစ်သွားတဲ့အခါနဂါမိမညာဖူညာနေဖြစ်တော့တာပါပဲအဲ့ဒီလောက်ထိတော့မပြီးသေးဘူးအဲ့ဒီမှာဆက်ပြီးတော့အာထုလို့ဥရိယပြေညာစပေါ့လေဥပဒနာညာနေကျစ်သွားပြီဆိုလို့ရှိရင်အရတမဲ့မဖို့ညာများတဲ့အဲ့ဒါကြီးဖြစ်လာရဲ့ အဲဒီကကြလို့ရှိကတန်ကရဏီယပြုဘကိစ္စတွေဖြစ်ရှိသွားပြီအဲဒီကြမှာဘုရားမြတ်စွာဆံပါတိထလောက်ရမယ့်ကိစ္စတွေဒီလကိစ္စဓမ္မတိကိစ္စပညာကိစ္စပေါ့လေကိလေသာတွေကုန်ခအောင်လုပ်ရမယ့်ကိစ္စတွေပြီးစီစီကြပြည့်အောင်အထောက်ကြဆိုတဲ့မိမ့်ပါတဲ့မိမ့်ပါခြင်းအရာပေါ့လေ ပြည့်စုံတော့တာပါပဲဒါကြောင့်ပမာဒဆိုတဲ့မလျော့ပေါ်ဆမှုဒီစိတ်တရားတွေကိုရှုံဖို့ရလဟင်းပြက်ွက်မှုသူစိတ်တရားတွေကိုဘောလေဆုံးပွားလိုက်နာဖို့ရလဟင်းပြက်ွက်မှုပမာဒကိုဘောလေဟွန်း ပမာဒကိုသူကပါခေါ်ပါလေမေလျော့ဖို့ကိုပေါ့လေအပမာဒဒုစေကြားတွေကိုရှောင်ဖို့ရမလဲမပြက်ွက်တယ်မပေါ်စားတဲ့အပမာဒသူစရိတပွားများရမယ်တရားတွေကိုဒီပွားများဖို့ရအတွက်အမိမလျော့မပေါ်မစား မပြက်ကွက်မလေးဟဲတဲ့အပမတော်တရားလဲပေါ့လေဖယ်ရှားပြလိုက်တာပဲအဲ့ဒီအဲ့ဒါဖို့ဖို့အရောက်ပေါ့လေအထုတ်ဖို့ရမြတ်စွာဘုရားကအပမဒေနသံပါတိထဆိုတာပေါ့ပြိဋိဘသံဃာနီလေးမှာပေါ့လေအတူမှာကြတော့ပါလေမနေ့ကတော့ဥပဒနာအခိုက်တံမှာ ကုလရှင်အနွယ်ပဲရှိသေးတာပေါ့ကုလရှင်ဘိုင်းပဲရှိသေးတာပေါ့တိပိစိုက်ပွားဆိုတာပေါ့သစ္စာလေးပါးတွေကဒီဆင်းရဲမှာယုံနေတာဒီကံပိုက်ချကြည့်ရပြီဆိုရင်မြတ်စွာဘုရားရဲ့အဆုံးဆုံးရတဲ့အတိုင်းဒုက္ခသစ္စာပိုက်ချပြီးတော့ကြည့်ရမှာပေါ့ နေလုံးကြတော့စသည်ပါအဲ့ဒီခိုက်တာမှာအခုလိုသတိပ္ပံကြီးနဲ့ရှုမှတ်ပြီးတော့ဒုက္ခသစ္စာတွေသိရအောင်ရှုအားတွေတန်းလာတဲ့အခါမှာယုံနာပိုက်ချတိမှုကအစဒီဆေးရမှယုံနာတရားတွေသိလာတာပဲအဲလိုမသိရင်ကျုံရတဲ့အောင်ဒီပုံမှာမြင်ရတာကောင်းကြားရတာကောင်းအကောင်းထင်ပြီးတော့ตายရနိုင်တယ် အခုတိတိနေတော့နေရတာကြားတဲ့ပုံမှာအကောင့်ထင်တာမရှိတော့ဆိုးတွေပဲမြဲနေတော့တရားမှုတဏှာလည်းပဲမနေ့ကကင်းသွားတယ်လို့ပြောပါတယ်ဖြစ်ခွင့်ရအောင်မတိမှုတရားမှုဆွဲလမ်းမှုဒါတွေလည်းပဲချုပ်ငိမ့်သွားတယ်ကိရိတာတွေကိရိတာကိုအကုသိုလ်လည်းပဲဖြစ်ခွင့်မရဘူးအကုသိုလ်ကလည်းပဲ ဘဝဖြစ်စီတတ်တဲ့ကုသိုလ်ကလည်းဖြစ်ခွင့်မရဘူးကိလေသာနဲ့ကိလေသာဝင်ကမ္မဝင်လည်းပဲဒီမှာခိုက်တာခိုက်တာချုပ်ငိမ့်သွားတယ်တခွဲကြည့်လို့ရှိရင်လည်းပဲအရိယာမေရဲ့ရှေ့ပြေးဥပပကမေရှေ့ပါလည်းပဲပွားပြီးသားဖြစ်သွားတယ်ဆိုတာမနေ့ကပြောခဲ့ပါတယ်အဲ့ဒါကတော့ဒုက္ခသစ္စာကို မြောင်ရှုခြင်းအပြင်ပယ်တင်တာပယ်စိုက်တင်တာစိုက်ပွားတင်တာပွားလာဒုက္ခမြင်ကကိလေသာမှန်စွာသိမှုကြီးတဲ့သစ္စာလေးပါးကိုလည်းပဲသိသွားတယ်မေဃသစ္စာလည်းပွားပြီးသားဖြစ်သွားတယ်သစ္စာလေးပါးလည်းအကောင်ထဲပေါ်သွားပြီအရိယပဲအရိယမရဲ့ရှေ့ပြေပုပ္ပပကမဲ့ ဥပဒနာမဲ့ဒီလည်းပဲဓမ္မပွားပြီးသားဖြစ်သွားပြီအဲ့ဒါလို့တရုပ်ဖော်ရမှာပါရုပ်ထုထုနဲ့ဖော်လို့ကိုယ်မှာရရှိတာမဟုတ်ပါဘူးနားလည်ရမယ်ဓမ္မဘုရားရှိသွားပြီးတော့စာရင်ရွတ်နေလို့လည်းပဲသစ္စာလေးပါသိတာမဟုတ်ပါဘူးမင်္ဂသစ္စာလည်းပွားပြီးပွားတာလည်းဖြစ်နေပါဘူးဘလောက်ပဲတုံးနေ ကြာကြီးခောက်လေလည်းမဖြစ်နိုင်ပါဘူးဒီမှာလေဆိုတော့ဒီလိုလုပ်ရမယ်ဆိုတာဘုန်းကြီးတို့ကတော့မြတ်စွာဘုရားဟောတဲ့အတိုင်းပေါ့လေကျေးဇူးကြီးမကြီးဆရာတော်ဘုရားကြီးဩဝါဒတော်အတိုင်းပေါ့လေဘုန်းကြီးတို့တစ်ဆက်ဟောနေရပါတယ်တမန်အခုဒီမှာဥပဒနာဉာဏ်ကြီးကျပြည့်စုံလို့အရိယမဉ္ဇဏ်ဘုံဉာဏ်ကြီးဖြစ်ရင်ပဲသတ္တပတိမဉ္ဇဏ်ဘုံဉာဏ်ဖြစ်ရင်ပဲ ဘဝတ္တခေါ်တဲ့ယုံနာသင်္ခါရတရားတွေပေါ့လေစက်တိုက်ဖြစ်နေတာရှုရတဲ့အခါမှာလည်းရှုစရာအာရုံရှုပြီးတဲ့စိတ်ပေါ့သင်္ခါရတရားတွေဖြစ်နေတာပဲရည်စည်းကြောက်လို့ရှိနေတာပဲနားတယ်ပြတ်တယ်မရှိဘူးနောက်သင်္ခါရိပကညာရစ်ကျက်သွားတဲ့အခါကျလူလုံးမညာဖြစ်လာပြီဆိုလို့ရှိရင်ဖြက်ကလေးဆိုတော့ရှုစရာအာရုံရှုသည့်တဲ့စိတ်ပေါ့လွတ်သွားတာ ခုန၄၈လမ်းလောက်အချိန်ယူပြည့်ပြီးတော့လှွားကြလဲဆိုရောင်းဖို့ခုံလိုက်တယ်လို့လွတ်သွားတာခုပဲကန်းကျသွားတာရောင်းဖို့ရောက်တဲ့အခါမှာတော့လွတ်ထွက်သွားတယ်လို့ဘဝတ္တကနေပြီးတော့အဘဝတ္တဖြစ်သွားတာပေါ့ဟွန်းအခိုက်တန်လေးအဲ့ဒါတော့ကုတ္တဘုအခိုက်တန်လေးပဲဒါဟိုဘက်ကကျသွားတာစိုက်သွားတာပေါ့လေအဲ့ဒါအဘဝတ္တ မညာဖို့ညာနဲ့တခါလေးစိုက်သွားတာပဲဒီမှာအဲ့ဒီမှာယုံနာတစ်ပါးချုပ်ရတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုလိုက်တာပဲအဲ့ဒီခိုက်တာမှာနိဗ္ဗာန်မြင်သွားပြီတဲ့နိဗ္ဗာန်မြင်ကကျွတ်သစ္စာမှဆိုတာသိမှုကြီးတဲ့အဲ့လိုနိဗ္ဗာန်မြင်သွားလို့ရှိရင်ဒုဝတိစာလည်းပိုက်ချသိမှုပိဿပြီးရှိပါတယ် သူရိစီကပယ်မှုအဲကိစ္စပြီးဆိုပယ်နဲ့ဆက်တဲ့သူရိယာတွေပေါ့လူဘဝနောက်ကဆုံးကြီးဆန်းကြီးခုနှစ်ဘဝတည်းတိုးပြီးတော့ဖြစ်နိုင်တဲ့သူရိယာသစ္စာတွေပေါ့အဲ့ဒါတွေလည်းပဲပြတ်သွားတယ်ဟွန်းအရိယာမဂ္ဂသစ္စာတွေပဲတွက်ကြည့်လိုက်လို့ရှိရင်ရှင်းပါပေါ့ဒါတွေလည်းပွားပြီးသားဖြစ်သွားတယ်အဲ့ဒီခါကျမှတရားဝင်လာလောကီခိုက်တာမှာ ဒုက္ခမြင်ကကျွလိစ္ဆာမှစွာသိမှုဒီဝဒနာခိုက်တာသစ္စာ၄ပါးကိုသိဖို့ပုဗ္ဗဗကမတိပွားဖို့ဘောဓာနေပြီးတော့အဘောဓာလိဗ္ဗာရောက်သွားတဲ့ခါစိုက်သွားတဲ့ခါကျတော့လိဗ္ဗာမြင်ကကျွလိစ္ဆာမှစွာသိမှုဒီလိဗ္ဗာမြင်လာလည်းပဲကျန်ဒုက္ခသစ္စာပိုက်ခြားသိမှုဒုက္ခသစ္စာပယ်မှုနဲ့မဂ္ဂသစ္စာပွားမှုဤကြီးသွားတာ အဲ့ဒါဒီနားလည်ဖို့ကတော့စိတ်အားထုတ်ရမှာပါဘုရားတော့ဘုသူတ္တအဖြစ်လောက်ပဲပြောထားပါလားဥပဒနာခိုက်တာမှလည်းပဲသစ္စာလေးပါပါတယ်မေခင်ရှိပါလည်းပါတယ်ပြီးတော့တတ္တပတိမဉ္ဇဉ်ဖို့ရဖြစ်တဲ့အခိုက်အတန့်မှာလည်းပဲသစ္စာ၄ပါးဤတော့ လက်ရှိရှိပါလဲပါတယ်အချင်းချင်းဘာထူးသရောလို့စဉ်းစားစရာပေါ့လေဝိပဿနာခိုက်တာမှာတော့ဒုက္ခမြင်ပြီးတော့ဉာဏ်သုံးမျိုးအလိုလိုကိစ္စပြီးရှိသွားတာမဉ္ဇဉ်ခိုက်တာမှာတော့နိဗ္ဗာန်ကိုမြင်ပြီးတော့ဉာဏ်သစ္စာသုံးပါအလိုလိုကိစ္စပြီးရှိသွားတာ အထူးသဖြင့်တရားဝင်အနေနဲ့ကိစ္စပြီးစီးသွားတာဒီကြတဲ့ဥပမာတစ်ခုပြောရမယ်ဆိုလို့ရှိရင်အစိုးရလက်လက်ဟုတ်ကယုံနေဆိုတာအမျိုးမျိုးရှိပါတယ်ယုံနေမှာကြောက်လာတဲ့တာဝန်တွေဆိုလို့ရှိရင်ယုံဝန်တန်းတွေကလုပ်ရပါတယ်တာဝန်ကတယောက်ရဲ့တယောက်ကလည်းပဲအမှခံရပါတယ် စာဝေစာရဏီဝလိဖြည့်ရှာရှိတာဖြည့်ရေးရှာရှိတာတွေရေးဟွန်းပြီးပြီးအောက်လက်သားတွေလှုပ်ထားလို့ဒါပေမဲ့တရားဝဲအနေနဲ့ပြီးတာလားဆိုတော့ဒီလိုတော့မဟုတ်ဘူးဘာဖြစ်လို့လဲဆိုတော့တောင်းကရုပ်မှာတောင်းကမအကြီးကလက်မှမပါသေးလို့သုံးဖို့ယုံစိတ်မခတ်နိုင်ရသေးလို့အဲလိုဖြစ်ပါတယ် ဒီတော့အောက်လက်သာလှုပ်ထားရတာတွေကိုတောင်းကအရာရှိကလက်မထိုးလဲအဲဒီတော့မှကိစ္စပြီးစီးတာလက်မထိုးတဲ့အချိန်လေးကဘာမှမကြောက်ဘူးယုံတစိတ်နှိမ့်တယ်ဆိုလို့ရှိရင်လည်းတစိတ်နှိမ့်တဲ့ဘယ်လေးရတော့ဘာမှကြောက်တာမဟုတ်ဘူးတောင်းကအရာရှိလက်မထိုးပြီးမှဒီကိစ္စတရားဝင်ပြီးတာယုံတစိတ်ခန့်နိုင်ပြီးမှအဲဒီကိစ္စယုံကိစ္စပြီးစီးတာပါပဲ အဲ့ဒီသဘောမျိုးနဲ့ယူရပါတယ်တရားဝင်ဖြစ်သွားပြီအဲ့လိုတရားဝင်ဖြစ်အောင်ကျုပ်စိတ်ခတ်နှစ်ပုံနဲ့ကျုပ်ရဲ့တောင်းကလက်မှတ်ထိုးဖို့ရတာရေးကြည့်ပါလားဒီလိုတိပ္ပံတရားတွေထိရောက်ရှုမှတ်ခြင်းအပြင်ဥပဒနာညာလေးအစဉ်တိုင်းတက်ပြီးတော့သစ္စာ၄ပါးအကောင့်တွေပေါ်ရမှာပါ မဂ်ကြီး၈ပါးလည်းပဲလက်တွေ့ကြကြဖြစ်ပွားရှိပြီးသားဖြစ်ရမှာပါမညာဖုံညာပေါ်တဲ့အကြည့်ပါအဲ့ဒါလိုလောက်ပါမှသစ္စာလေးပါးလည်းဘွားဘွားကြီးပေါ်လာပြီတင်းတင်းချာချာပေါ်လာပြီမဂ်ကြီး၈ပါးလည်းပဲဒီခါကျဘွားဘွားကြီးပေါ်လာပြီရုပ်ထုလည်းပေါ်လို့တော့မရပါဘူးဖျားရှိသွားပြီးတော့စာရီရွတ်နေလို့လည်းမပေါ်ပါဘူး ပရိပကောင်းစိတ်လည်းပဲမပေါ်ပါဘူးဘလောက်ပဲဆူတောင်းနေလေဘောလေဒီလိုမပေါ်ပါဘူးဟွန်းဘလောက်ပဲပရိအပပောင်စိတ်စိတ်ပေါ်လေဒီလိုသစ္စာလေးပါပေါ်ဖို့မဂ္ဂင်စဘောပွားဖို့ဆိုတာလမ်းမမြင်ပါဘူးအဲဒါဒီအထူးသတိရှိပြီးတော့ဘောလေတကယ်သစ္စာလေးပါးကိုသိကြည့်ရင် ပေါ်စိတ်ချည်မေကတိစားလည်းပဲပွားပြီးသားဖြစ်စီခြင်းလို့ရှိရင်တော့အခုဖြစ်တိုင်းမရှိတတိပြုဆောင်းဖို့ဆင်ထားဆိုတော့ပေါ့ဒီပြဆိုင်ပွားသစ္စာများထေရှားတရားရှုမှတ်ပါတဲ့ပေါ်ရပေါ်ရှိလို့ရှိရင်ခွေတို့အမခံပါလေရုပ်ဖတ်လို့လည်းမလိုပါဘူးဘုရားရှိသွားပြီးတော့နိုင်ပေါင်းများစွာရှိခိုးလို့လည်းမလိုပါဘူးသို့တော့ဘုရားကုံတော်အောင်ပြီးပါမှာလေ ပရိဒီစိတ်လို့လည်းပဲမလိုပါဘူးဒီချာအထုတ်ကြည့်ပါမြတ်စွာဘုရားကိုယ်တိုင်လည်းပရိမစိတ်ပါဘူးပရိမပါပါဘူးတပည့်ကြီးရှင်သာရိပုတ္တရာရှင်မဂ္ဂလာစာကြည့်တဲ့ပုဂ္ဂိုလ်တွေလည်းပဲပရိမပါဘူးပရိမစိတ်ပါဘူးဒီလိုနည်းနဲ့ပဲသူတို့လည်းပဲဝိပဿနာတရားတွေအထုတ်လို့ဝိပဿနာဉာဏ်ကြီးအစဉ်တိုင်းတက်ပြီးတော့မလေးပါဖို့လေးပါပေါ့ဒီတစ်ခါရရှိသွားတော့ပဲခင်ဗျာ အခုလေးမဲ့လေးဖို့ဟောလီကိစ္စဒီပြီးဖို့ဟောလီမြတ်စွာဘုရားဆုဆုံးမတဲ့အတိုင်းပြောပြီးပါပြီအဲ့ဒီရေကသောတပတ္တိမညာပုံညာအထူးသဖြင့်သောတပတ္တိမညာရဲ့အကုန်ကြီးလေးတွေပေါ့လေအဲ့ဒါလေးတွေအချင်းချင်းပြောပြီးတရားသိပါမယ်ဟွန်းမညာထူးခြားဟာကိုကျမ်းဂန်ဖော်ပြထားတာရှိပါတယ် နံပါတ်1မပယ်ဘူးရကိလေသာဟောက်ခွဲပယ်ခွင့်သည်သောတပတိမညာရသောအလုံးကိလေသာတွေအပြတ်မရှင်းနိုင်သေးတော့လည်းပဲဒိဋ္ဌိဝိသေကိစ္စတိရပ္ပရပရမသနဲ့အပယ်လားကြောင့်အကျဉ်းသားဆုံးလောဘဒေါသတွေတော့ဟောဒီတော့အဲ့ဒါတော့ပယ်လိုက်ပြီဖြစ်နေတာကယုံနာကိုယ်ထင်တဲ့ပုဂ္ဂိုလ်တ attva အသက်ရှင်နေတဲ့အကောင်လေး အကောင်လေးမဟုတ်ဘူးဆိုတာနမရူပပฏิစီယညာဖြစ်တယ်ကအဲ့ဒါဒီကင်းနေပါလေသောတပတိမျိုးဖြစ်တဲ့ခါကျတော့အဲ့ဒါဒီအရှင်းကင်းသွားတယ်ကဘာကြီးကိုထာဝရဘုရားဖန်ဆင်းတယ်ဆိုတာလည်းပဲဒါလည်းမဟုတ်ဘူးအကြောင်းကျုံယုံနာတရားတွေပေါ့လေဆက်ဆက်ပြီးတော့ဖြစ်နေပုံဒီလိုဖြစ်အကြောင်းကဖြစ်တယ်ဆိုရင်အစွဲလန်းနဲ့ဘာပြမကြီးကဖန်ဆင်းတယ်ဆိုရင်အစွဲလန်းကြီးလည်းပဲ ကြောင်းကျုံကြည့်မြင်တဲ့ညာဘိုင်းကရှင်းခဲ့ပြီအတော်တော်ဖြစ်တဲ့အခါကျတော့လုံးဝရှင်းသွားပြီအတ္တကောအဆွဲတခါတည်းကိုမြစ်တဲ့ဘယ်တော့မှပြန်မလာတော့တရားမြင်တော့ဘုရားလည်းမြင်သွားပြီတန်ခါလည်းမြင်သွားပြီဘုရားတရားတန်ခါရဲ့နောက်သုံးပါးပေါ်မှာယုံဝတ်တန်တရားတွေလည်းခင်းသွားပြီဒီတော့အပေကြလောက်အောင်လောဘဒေါသမောဟတွေလည်းမလွန်ခဲ့တော့အဲ လုပ်ခဲ့တာလည်းမရှိတော့ဘူးအဲ့ဒါလို့မပယ်ဘူးသေးတဲ့ကိလေသာအခဲတွေအဆိုင်ခဲတွေကိုသတ္တပတိတွေကတခါတည်းရှင်းပလိုက်တာတဲ့နောက်ပြန်မဖြစ်တော့ဘူးလေတော့အဲ့ဒါကသတ္တပတိနဲ့ရတဲ့အတွက်ပထမဆုံးခုံကြီးပါပဲသတ္တပတိမဲ့မြင်သေးဘူးဆိုလို့ရှိရင်နောက်ဘဝတွေကအကန့်အသတ်မရှိဘူးမဆုံးနိုင်တော့ဘူး လူဖြစ်လိုက်နတ်ဖြစ်လိုက်အကုသိုလ်တွေများလို့ရှိရင်အပယ်ကျလိုက်အဲဇန်တရားလေးတွေအထုတ်လို့ရှိရင်မြမပြေရောက်လိုက်ဆိုတာပေါ့လေဘဝဆုံးတယ်မရှိဘူးအဲသောတပတိမပြရသွားပြီဆိုလို့ရှိရင်တော့လူဘဝရောက်လိုက်နတ်ဘဝရောက်လိုက်ဆိုတာပေါ့လေခုနှစ်ဘဝပဲခုနှစ်ဘဝလည်းတိုးပြီးတော့ဖြစ်တော့ဒါပဲအဲသောတပတိသောတပန်ပုဂ္ဂိုလ်တွေလည်းဇန်တရားတွေအထုတ်လို့မြမပြေရောက်သွားလို့ရှိရင်တော့ဟိုမှာတော့အကြာကြီးနေနိုင်သေးတာပေါ့လေ လူပြည်လက်ပြည်စုံကြီးဆန်ကြီးနေတွေကတော့အများဆုံးခုနှစ်ဘဝပဲနေရတော့မယ်ဘဝဆင်းရဲတွေတာတူသွားပြီအစမထေဝိုးရီကိစ္စ60ပြီဒီတော့ဒုတိယတော့သဗ္ဗဘာယဒွါရာလိပိတဟတိရဲ့ကျန်တာဒီဘဝကိုကင်းမဲ့တဲ့ဝိသေသဗ္ဗိတအတုတကယ်ခေါ်တဲ့အပယ်လေးပါး တကားကြီးလည်းပိတ်သွားပြီအဲဒီတတ္တဗံပုဂ္ဂိုလ်တွေတကားမပွင့်တော့ဘူးဒီမှာပိတ်သွားပြီဘာဖြစ်လို့လဲဆိုတော့အပယ်ကျစေတတ်တဲ့ဣတိတာတွေတတ္တဗတိမဲ့ပယ်ရှားလိုက်လို့တကယ်ရှိနေတဲ့ယုံနာတရားတွေမှာပုဂ္ဂိုလ်တ attva အပေါင်းလိပြကောင်းလို့ဆိုတဲ့အစွဲလေးပြေရတဲ့ငါရဲ့နတ်သုံးပါးပေါ်မှာယုံမတန်တရားအဲဒီကင်းသွားတာ ကိစ္စလည်းမမြင်တစုံတရာလက်ကြည့်ုံနဲ့ချမ်းသာရတယ်ဆိုတဲ့သီလပဒပဒမသာပါလေအိန္ဒိယမှာတော့နွားလိုစားနွားလိုသွားခွေးလိုစားခွေးလိုသွားဆိုတာပေါ့လေအကျင့်တွေရှိပါတယ်ပြီးတော့လည်းပဲစာလေးရုပ်ယုံနဲ့ပရိလေးစိတ်ယုံနဲ့ပေါ့လေအဲဒီလိုအလေးချင်းလုပ်ရုံများနဲ့အေး နိဗ္ဗာန်မတွေ့နိုင်ဘူးဆိုတာပေါ့လေအခုဓမ္မသတိပဋ္ဌာန်လမ်းကြောင်းလိုက်လို့ဒီလမ်းကြောင်းတက်လျှောက်သွားတဲ့အခါမှာအဖို့တာခေါ်တဲ့ယုံနာတရားတွေရင်းလက်စီဆက်ရောက်သွားတော့ဒီနည်းကမှန်တယ်ဒီနည်းတိုင်းသွားလို့ရှိရင်ဒီလိုဖြစ်တယ်ဆိုတာသိထားတော့အခြားနည်းတွေလည်းမယုံတော့ဘူးအခြားအကျင့်တွေလည်းမကျင့်တော့ဘူးနော်အဲ့ဒါတွေလည်းရှင်းသွားတယ်တော့အဲ့ဒါအပေလေးကလမ်းပေါ်ကြီးကဒကာပိစီစီဆိုတာအဲ့ဒါတွေရှင်းသွားတော့ လမ်းမလည်းမလိုက်တော့ဘူးသတ္တအရိယတဏှာနိဥပလာပိတိရောအရိယဥစ္စာခုနှစ်ပါးကိုလည်းရရှိတယ်တဲ့ဒီသောတပတိမေကအရိယတဏှာဆိုအရိယဥစ္စာဆိုတာခုနှစ်မျိုးရှိပါတယ်သတ္တတဏှာယုံကြည်မှုဥစ္စာရှိလတဏငါးပါးတိလမြဲတာရှိတိတဏ အောက်သူပြုချက်တွေလိုအောင်မှာရှစ်တာဘုဒ္ဓဘာတနာအောက်သူဖြစ်လာမှာကိုကြောက်တာသုဒ္ဓတနာတရားနဲ့ပတ်သက်တဲ့အတွေ့အကြုံတွေပေါ့လေစာပေတွေပြီးတော့အာထုတ်လို့တွေ့တာတွေဒါတွေပေါ့လေဇာကတနာပတ္တပတိမဲ့နဲ့ကိလေသာတွေကိုလည်းစွန့်ချလိုက်တာဥပဒနာခိုက်ကြမှလည်းကိလေသာတွေစွန့်တာပေါ့လေအဲ့လိုပုဂ္ဂိုလ်ကဒါနတွေပဲလုပ်တဲ့အခါမှာလည်းကျွတ်ကျွတ်လို့လို့လုပ်တတ်တယ်ဇာကတနာကတော့ ပညာတနာတဲ့ဥပဒနာဉာဏ်ဒီမဲ့ဉာဏ်လေးပေါ့လေအဲဒီအရုံမှာပြည့်စုံရမယ်ဒနာ9မျိုးပေါ့လေအဲဒီဥစ္စာတွေကိုလည်းပဲရရှိတယ်တဲ့သောတပတိမဲ့ကဘလောက်ပဲလူလောကမှာရှင်ရမွဲတည်တဲ့ပုဂ္ဂိုလ်ဖြစ်စီတရားထုတ်လို့ဒီအရိယဒနာတွေရသွားပြီဆိုလို့ရှိရင်တထေးသူခြေတန်းရောက်သွားတာပဲသို့တော့ပစ္စည်းရှိလို့တထေးတကြွတော့မဟုတ်ဘူးတေချာတဲ့ သူအရိယတဏှာကြီးပြည့်စုံလို့တဖြည်းတကျွဲဆိုဖြစ်တာဘယ်လိုအာရစရာကောင်းတယ်လို့နောက်တစ်ခုကတော့အတ္တိကိကမိစ္ဆာမေကပစ္ဆာတိလမ်းမှာလမ်းမှာပေါ့လေခုတရားထုတ်တဲ့အခါကျတော့လမ်းမှာရနေတာပဲလမ်းမှာလျှောက်တော့စကားမှာရောက်တော့တာပဲသတိပဋ္ဌာန်လမ်းမှာလျှောက်တဲ့အခါကျတော့ သီလမဂ္ဂင်သမာဓိမဂ္ဂင်ပညာမဂ္ဂင်တွေပါနေတာပဲသီလမဂ္ဂင်သမာဝါကျသမာကမ္မတသမာဓိပါသမာဓိမဂ္ဂင်ကလည်းသမာဝါယမသမာသတိသမာသမာဓိပညာမဂ္ဂင်ကလည်းသမာကမ္မတသမာပိုင်သမာဓိဋ္ဌိဆိုတာပါလေဟွန်းမဂ္ဂင်7ပါးဒီလမ်းကြောင်းတိုင်းလျှောက်တော့ကိုယ်မှာပိုးတာကနေပြီးအဘုဒ္ဓနိဗ္ဗာန်ဆိုင်သွားတာပဲ ဒီအင်္ဂါ၈ပါးရှိတဲ့လမ်းကြောင်းနဲ့လမ်းကြောင်းတိုင်းလျှောက်လို့ဒီလိုအထူးတွေ့ရတယ်ဆိုတာလမ်းမှလည်းတည်ပြီးတော့စကားမှလည်းရောက်တာလည်းနားလည်သွားပြီဒီလမ်းစဉ်နဲ့အခြားချုပ်ရင်းနဲ့နိဗ္ဗာန်ဆိုတာမရှိဆိုတာပေါ့လေဘယ်သူကလာပြောပြောမယုံတော့ဘူးဟမ်စာရည်ရွတ်နေလည်းပဲနိဗ္ဗာန်တွေ့နိုင်ပါတယ်ဘုရားအောင်ပြီးတော့နိဗ္ဗာန်တွေ့နိုင်ပါတယ် ဆုတောင်းနေလို့ရှိရင်လည်းနိဗ္ဗာန်တွေ့နေပါလားပတိစိတ်နဲ့နိဗ္ဗာန်ကြည့်နေပါဆိုတော့ဘယ်ကလာပြောပြောမယုံတော့ဘူးလေပါဟောဆိုတော့ကိုယ်လေကိုရတဲ့မှာလျှောက်ထားတဲ့လမ်းကကိုယ်လေကိုရစိုက်တဲ့အဘုဒ္ဓကိုယ်နဲ့နိဗ္ဗာန်လျှောက်ထားပြီလေအဲ့ဒါလိုလမ်းမှားတွေလည်းမလိုက်တော့ဘူးမမှန်တဲ့လမ်းတွေလည်းမလိုက်တော့ဘူးသဗ္ဗဝေရဗျာနိဥပသမေတိတဲ့ဝေရဆိုတာယံ ဘုရားဆိုတာကြောက်ဖွယ်ဟောဒီကြောက်စရာတွေဟောရန်ငိမ့်ပြီးတော့ဘေးတွေကင်းသွားတယ်ရန်ဆိုတာကသူကတော့အတွင်းရနဲ့အပြင်ရနှမျိုးရှိပါတယ်အတွင်းရတော့ခုရာဂဒေါသမောကိဋ္တိတာတွေပါပဲအပြင်ရဆိုတာကတော့ပုဂ္ဂိုလ်ရမို့တရေတစီစသည်တာမျိုးတွေပေါ့အခုကလာကျင်ရတဲ့ဟာတွေပေါ့လေဒါအပြင်ရခေါ်ပါတယ်အပြင်ရနဲ့အတွင်းရအနည်းဆုံးရကြောက်เสียကောင်းတယ်ဟွန်း တရားတစ်စီရကတ်လို့တည်တာအပယ်မကြဘူးမရကတိုက်အပယ်မကြနိုင်ဘူးယောဂါကြီးဖြစ်လို့အပယ်မကြနိုင်ဘူးဘယ်လိုပဲအပညာတွေကတောင်းကြတောင်းကြသူတို့ကအပယ်ဆွဲမချနိုင်ဘူးယန္တိလည်းကြီးအောင်သူကလုံးမပေးနိုင်ဘူးသူတရားထုတ်လို့တတ္တဗံဖြစ်သွားပြီဆိုလို့ရှိရင်အတွေးရလေအေးသွားပြီခုနစောစောပြန်ပြောခဲ့တဲ့အတိုင်းပေါ့လေ အယူဆမှားတာတွေယုံကြည်မှားတာတွေယုံမှတန်တရားဖြစ်တာတွေလမ်းမှာလမ်းမှာလိုက်တော့စကားမှမဆိုင်တာတွေအလွဲတွေဖြစ်တာတွေလောဘဒေါသမောဟတွေအာကြည့်တာတွေဒါအတွင်းရနေပါလေအပယ်နဲ့ဆက်တဲ့အတွင်းရနေငြိမ့်သွားပြီတဲ့ပြင်ရဘာမှကြောက်စရာမကောင်းတော့ဘူးပြင်ရတော့ပြီးတယ်ကျင်းသွားပြီတဲ့ကိုယ့်ကိုယ်ကိုအာမရတဲ့ပြင် သူရအကြရခံရတဲ့ဘေးကိုကမှားလို့ရှိရင်တန်တဲ့နဲ့ဘေးပေါ်လူဦးလေးလည်းအရေးကြီးခံရတာပါလေရှိရတာကရောက်ထားတယ်မကောင်းတဲ့ဘဝအရာတွေရောက်တဲ့ဘေးတွေပေါ်ဒီစသည်စသည်အဲ့ဒါတွေရန်နေငိမ့်ပြီးတော့ဘေးတွေလည်းကင်းသွားပြီဘယ်လောက်ကောင်းတော့တော့ယူလေးပဲသမသမုဒ္ဒသဩရသဗုဒ္ဓဘာဝဥပ္ပန္တိတိ သိစရာတရားတွေအကုန်လုံးကိုယ်တိုင်မမကံသိတော်မူတဲ့မြတ်စွာဘုရားရဲ့ရင်တပိတော်နဲ့တားတော်တူပြီးတော့အစ်စ်ဖြစ်သွားပြီတဲ့အဲ့ဒီရောက်ပို့လိုက်တာသတ္တပတ္တိပဲသတ္တပတ္တိပဲမရောက်သေးလို့ရှိရင်တော့ဘုရားတားတော်တူပြီးတော့အစ်စ်မဟုတ်သေးဘူးဒီဘဝမှာအပေါ်ရကျောနဲ့ဘုရားကုံတော်ကြီးအာဟုပြုနေပြီမလို့တရားတွေယုံကြည်ပြီမလို့တန်ခါယုံကြည်ပြီမလို့ လောက်ဘဝကျရင်ဘယ်လိုဖြစ်မှမသိသေးဘူးဒီယောရတွေပြည့်တော်နေသေးတယ်သူတရားထုတ်လို့တတ္တဝံဖြစ်သွားပြီဆိုလို့ရှိရင်တော့ဘုရားတော်အစ်ဘုရားစကားနားထောင်ပြီဟွန်းတိတိကျကျဒီလမ်းစဉ်လိုက်ဆိုတော့လမ်းမှလိုက်တော့စခန်းမှရောက်သွားပြီပေါ့ဒါပဲအဲ့ဒါလမ်းမကိုလျှောက်လို့စခန်းမှစိုက်ပါမှ သာတော်အစစ်တီးတော်အစစ်ဖြစ်တာအပေါ်ရကြောမှာပန်းရည်ချမ်းစီမိကယုံနဲ့ရုပ်ယုံဖတ်ယုံနဲ့သုံးတရားအလေးလုံးယုံနဲ့ပရိစိတ်ယုံနဲ့တော့သာတော်စစ်တီးတော်စစ်ဖြစ်နေသေးဘူးဆိုတော့ပြပါတယ်ကွာအဲနောက်ဆုံးအညိတသအနေကသတ္တနာအာနိသန္သနာပရိလဘာယဆောင်းတတိယရာပေါင်းများစွာသော သတ္တပတိမဲ့ရဲ့ကျိုးဆက်တွေပေါ့လေအဲ့ဒီအကျိုးဆက်တွေရောလည်းရဖို့တည်ကြပါတယ်အဲ့ဒီအကျိုးဆက်တွေတော့ကျန်ကံများတော့အထူးဖွင့်ပြတာတော့မရှိတော့ဘူးပေါ့လေညာကြီးပေါ့အဲ့ဒါကြီးတော့ဘုန်းကြီးတော့ရှင်းပြတယ်ကောင်းစီနေတော့ပဲဒီမှာအဲ့ဒါလိုစွမ်းရည်တတ္တိရှိတဲ့သတ္တပတိမဲ့ရဲ့အဲ့ဒါတွေ့ကြည့်ပေါ့ အဲ့ဒီရှေ့ရောက်သွားပြီဆိုလို့ရှိရင်ဒီအကျိုးတွေရောက်တော့သိကြပါလေအဲ့တော့ယခုလူဘဝမှာကြုံနေတော့အခါပေါ့လေကိုလိုတိတံဘာဝနာတရားတွေအထုတ်ပြီးတော့အလဲဆုံးရဟလာဖြစ်ပြီးပြောင်းအမထုတ်နိုင်သေးတဲ့အောင်တော့မှအလဲဆုံးသောတပအရှင်တန်တော့အထုတ်ထားပြီဆိုလို့ရှိရင်ဒီဖြစ်ရလို့သာသနာတော်ကြီးနဲ့တွေ့ကြအောင်ဆိုလည်းလတ်သွားပါပြီ။ရင်သွေးတော်နဲ့သားတော်တပည့်တော်အရှင်လည်းဖြစ်သွားပါပြီ။ အဲ့ဒီတိုင်ကြိုးစားကြဖို့ရာပေါ်လေးဒီနေ့တိုက်တွန်းရတဲ့ဒီနေ့တရားဆုံးသတ်လိုက်ပါတော့